ဒီနေ့ကရှုပွေရာရာတွေပေါ့တိပွေရာရာတွေပစ္စည်းကမြင်တဲ့အခိုက်အတန့်ပစ္စည်းကမြင်တော့တဲ့အခိုက်အတန့်မှာခန္ဓာတိုက်တာဖွင့်တာအနေနဲ့ခွဲပြီးတော့ ရှင်းလင်းတင်ပြသွားပါတယ်မြင်ကြတဲ့အခါမျိုးမှာအမြင်တဲ့အခါမျိုးမှာရှုစရာကကွက်ပြီးတော့မြတ်စွာဘုရားပြထားပါတယ်တိဉာဏ်ဌာနမျက်စိကြည့်တာအခန္ဓာ အဆင်းဆင်းနိုင်တော့အောင်ပစ္စည်းကကြီးနေတော့စိတ်နဲ့အဆင်းနဲ့အဆက်တွေပြီးတဲ့ကရိယာအနေနဲ့ပေါ့လေသူရဲ့လှုပ်ဆောင်ချက်နဲ့ထိစားပါလေညီငယ်ရဲ့မျက်စိနဲ့သာဆက်သွယ်ပြီးတော့ကြည့်ကျင်လာတာပဲဆက်သွယ်ကရိယာပဲညီစရာကိုနားနဲ့ထောင်လို့မရဘူးနှာခေါင်းနဲ့ရှုလို့မရဘူးကိုယ်နဲ့ထိလို့မရဘူး စိတ်ကူးနဲ့တော့ဒီလိုကြံဖန်ပြီးတော့ယူလို့တော့ရတယ်ဒါပေမဲ့စိတ်ကူးကတော့ရှင်းတာမြင်တာတော့မဟုတ်ပါဘူးစိတ်ကူးပြီးတော့ယူရတဲ့သဘောပါပဲတရားမြင်တာတော့မဟုတ်ဘူးအဲရရှိရတာကတော့ဟိုအစဲနဲ့ရရှိနဲ့ရှိတဲ့ ရှေ့ရှုတိုက်ဆိုင်နေပြီဆိုလို့ရှိရင်အရှင်းရှင်လည်းလောက်အောင်မျက်စိကကြီးနေလို့ရှိရင်လာပြီးတော့တိုက်တဲ့အခါအရှင်းရလာတိုက်တဲ့အခါတရားမြည်သိတဲ့စိတ်နဲ့ဆက်သွယ်ပြီးသွားတာဆက်သွယ်ရေးကရိယာမြင်တယ်ဆိုတာတရားကြီးမြင်နေတာပဲဆိုတာပေါ့ တရားတွေမြင်နေတာဆိုတော့မျက်စိကမျက်စိကနေပြီးတော့မြင်မြင်နေတာပဲဆက်စလို့အရှင်းရနေတယ်လည်းထိရှားတော့ပါလေသူကအရှင်းကတော့မြင်ရတဲ့အရာပေါ့လေတတိယမှာတိုက်ခတ်ပေါ်တဲ့အရာတတိယမှာတိုက်ခတ်ပေါ်လာပြီဆိုလို့ရှိရင်ဒီတိစိတ်ရဲ့အချက်စားရဆက်ချက်အာယုန်နေလည်းပဲ ရှိရည်ချင်းရတာဒါလည်းသိချပါရဲ့ဗျာမြင်သိတာဒီကြည့်ရစိတ်ကမျက်စိအကြည့်တာအမြင်ရင်းကနေပြီးတော့အဲဒီပုံမှာတိုက်ခတ်လာတဲ့အစည်းအရောင်တွေကိုသူကမြင်သွားတာဒါတည်းရဲ့သဘာဝလက္ခဏာပါ အဲ့ဒီစီရင်ရုံမျှပဲဒါကောင်းလည်းမကောင်းဘူးအိဋ္ဌနေဋ္ဌလည်းမခွဲဘူးနိစ္စဒုက္ခအနတ္တဆိုတာလည်းဒီမခွဲနိုင်ဘူးရုံမျှလေးပဲဒါခင်းလာတဲ့အခြင်းကိုရုံရုံမျှလေးပဲဒါလည်းပဲသူတတ်နိုင်တယ်ရှင်းပေါင်းတတ်နိုင်ဘူးလားအဲ့ဒါမှသွားပြီးတော့သူက ကျင်းလာတဲ့အာဝဇ္ဇပါသွားပြီးချက်စားတော့တာပါဒီမှာမြင်းနေနေတာချက်စားတော့ပါဒီတွေ့ဆိုတာလည်းပဲမျက်စိရဲ့အခြင်းရဲ့ဒီပြည့်တဲ့စိတ်ကဒါပေါင်းစုံပြီးတော့ဖြစ်သွားတာပါထိတွေ့တဲ့သဘောပေါ့ဒီသုံးမျိုးပေါင်းစုံပြီးတော့ဖြစ်တဲ့သဘောကောင်းတာလေးတွေ့လို့ရှိရင်ကောင်းခံစားမှုဆိုးတာလည်းတွေ့ဆိုးခံစားမှု မဆိုးမကောင်းတဲ့တွေ့လို့ရှိရင်လည်းကြာပါတိပါတာပေါ့လေခံစားမှုစာဖြစ်နေတာပါအပြီးမှာသဘောကတော့ရိုးရိုးပါတိပါတာသိရသောခံစားတဲ့သဘောတစ်ချက်ပါပဲသုတ်တန်ကြီးရတော့ဝေဒနာသုံးမျိုးလို့ယူရပါတယ်ဒုက္ခဝေဒနာဒုက္ခဝေဒနာနဲ့ဥပ္ပခါအာထုက္ခမှာဒုက္ခဝေဒနာပေါ့သုံးမျိုးလို့ယူရပါတယ်နတရားစုထဲမှာ ရေစဲကာလမှာဒါအထင်ရှားဆုံးပဲမျက်စိစင်းစုမြင်မှုတစ်ခုတော့မျက်စိရဲ့ဒီတော့မဲရှူလီဝါအပြာအကြောင်းမလေးမလားဘာရောစသည်မလေးဒီလိုအယောင်တွေပေါ့ အဲ့ဒီရောင်တွေကဒါတွေကရုပ်တရားတွေပေါ့မျက်စိကြည်သားနဲ့အရှင်းရောင်တွေကရုပ်သူကဘာမှမသိတတ်ဘူးသူကတော့ဉာဏ်ပြီးတာအဲဉာဏ်ရှိတာလေးပဲပါပါတယ်မသိဘူးသားလေးသူကတော့ထင်ရှားဘူးဉာဏ်ပြီးတာဒီတွေ့တာပြင်ခံစားတာဒါနတရားစု နာလို့ပဲခေါ်ပါတယ်။ဒါဟာခွဲလိုက်လို့ရှိရင်အတိုက်တအခန္ဓာအခန္ဓာအတိုက်တအပွင့်တအနေနဲ့ဒီ73ရုပ်ပဲရောက်ပါတယ်။အနည်းအဲ့ဒါပြောတော့ပါတယ်။ဒီနေ့ခိုက်တာမှာကြည့်ကြည့်ရဒီ3ရုပ်ပဲအဲ့ဒီလည်းမပူနာပဲ။ရှုမှတ်ပြီးတော့ကြည့်ကြည့်ရကုန်ပြီအဲ့ဒါ အဲ့ဒါသိတရားတွေကိုသိရအောင်လို့မြင်တုံးလေးရိုးရိုးလေးကိုအပေါင်းလိုက်အနေနဲ့မြင်တယ်မြင်တယ်လို့အားဆိုင်ပြီးတော့ဆွေးရစွာရှိရတယ်။ရှင်းလာကြပြီးတော့ရှိရတယ်။ဒါရောက်ကြီးအလုပ်ပဲ။ရှင်ရှင်ကြီးလည်းကြီးမှတ်ရတယ်။ဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတော့စဉ်းစားဖို့မလိုဘုရားတတိယအကြောင်းကြီးပြောခဲ့ပါတယ်။အချိန်ဟုတ်ပါရမယ်။ ကျင်းတိုးဝင်ပြီးတော့အဲ့ဒီအာယုံကိုရရောတာသိရတယ်လို့ပြောတယ်အတင်းတိုးဝင်ပြီးတော့တခါတည်းကိုတိုက်ခတ်ရအောင်လို့အဲ့လိုလုပ်ဖို့ရေးကြည့်ပါလားအဲ့ဒါကတော့အပူတပြင်းအားဆိုင်မှုစိတ်ချမှုဆက်လက်မှုဆိုတာပေါ့လေကိုရီးယားရှိရတယ်ကိုရီးယားရှိလို့ရှိရင်တတိယနောက်ပိုင်းကလိုက်လာပြီးတော့စိတ်ဆူဆီးမှုဆိုတာ လိုလိုရလာတာပါပဲအဲဒီဝိရိယတတိသမารိအာယုတစ်ချိန်မှတ်လိုက်လို့ပြီးသွားလို့ရှိရင်ဒါစုရည်တော်ဖြစ်သွားတာစုဆောင်ရည်တော်ဖြစ်သွားတာပဲဒါလေးတွေကိုစုရည်တာအဲ့ဒါဘာဝနာခေါ်တာပဲအဲဒါကိုကြည့်ွယ်ရရအဲ ရှင်လေးမှန်ရမတိတာတွေ့တာပြကြောက်တယ်ဆိုတာပါဒီသက္ကနာမှာအပေါင်းလိုက်မြင်တယ်မြင်တယ်ဆိုတာပါလို့ဒီလိုရှင်လေးမှန်တိရအောင်လို့လေ့လာရှားနာလေ့လာရတယ်ဒီတော့ကွန်ဆယ်ဆန်နဲ့ပြောပြီးတော့ဆွေးနွေးတဲ့အခါမှာလည်းဆွေးနွေးလေ့လာရတယ်တရားမထုတ်ခင်ကဆိုလို့ရှိရင်ဒီလိုစာအုပ်တွေအကြောင်းအရာတွေရေးထားတဲ့စာအုပ်တွေကိုကြည့်ရှုလေ့လာရတယ် ခုလည်းဒီမှာကျမ်းနာလေးကတော့ကျမ်းနာလေးကတော့ဟာဒီနေ့မှလည်းမတည်သေးလို့ရှိရင်ကျမ်းနာလေးတော့လည်းဒီခါကျတော့ဒါရီယာရှိရပါကြည့်ရမယ်တရားတွေပါလားဆိုတာနားလည်သွားတာပေါ့အဲ့ဒါဒီကြည့်ရမယ့်အရာတွေကိုသူတို့ဖြစ်တုံးဖြစ်ဆယ်လေးမှာ မြင်တယ်မြင်တယ်လို့လိုက်မှလို့ရှိရင်ဒါရှင်ကြီးအမှန်ခေါ်ပါတယ်တိပွေရာတော့တိပွေရာဒီသက္ခဏာမှာထိစားတဲ့ကုဏခွဲပြီးတော့ပြတဲ့ခန္ဓာတိုက်တာအပွင့်တတ်ဒီကိုတရားဖြင့်နာနဲ့ရုပ်နဲ့နာတရားတွေပေါ့လေအဲဒါကြည့်ကြရတယ်ပဲမြင်တဲ့ခိုက်တာမှကြည့်ကြရတာပဲအဲဒါကိုပေါင်းလိုက်နေတဲ့ မြင်တယ်မြင်တယ်လို့အားဆက်ပြီးတော့ချိန်သားကိုက်ဆွတ်ဆောင်ရရှိရတာကြည့်ပေါ်ရတယ်မတည်သေးလို့ရှိရင်ကိုယ်တွေ့ကိုယ်ပိုင်ဉာဏ်နဲ့ကြည့်ပါအောင်ရှိမှရတယ်ဆိုတာနားလည်ရတယ်အဲရှိမှလို့ရှိရင်တော့သတိဓမ္မလေးကြီးအားကောင်းလာတဲ့အခါမှာကြည့်တော့တာပါပဲကြည့်ကိုကြည့်တော့မကြည့်ရမနေပါဘူးအပေါင်းလေးမှလည်းရှိရင်တော့ သူတော်ရဲ့မျက်နှာကိုခြုံပြီးတော့စိုက်ပြီးတော့ကြည့်နေတဲ့အခါပါလေနဖူးစီရောက်တာနဖူးစီတာပေါ့ပါစီရောက်တာပါစီတာပေါ့မျက်ခုံးစီရောက်တာမျက်ခုံးမျက်လုံးစီရောက်တာမျက်လုံးပေါ့နာသာစီရောက်တာနာသာစီပါးစပ်စီရောက်တာပါးစပ်ကြည့်တာပေါ့မေးစီရောက်တာမေးစီကြည့်တာပေါ့မျက်နှာဆိုရင်အဲ့ဒါကြီးပေါက်တတ်တာပဲ ပထမတော့အပေါင်းလက်ရှိရတယ်ခုလည်းပဲမြင်တယ်မြင်တယ်ဆိုတော့အပေါင်းလက်ရှိရတာပဲဆိုတော့မြင်တယ်ဆိုပြီးတော့ပြီးရတာမဟုတ်ဘူးအနုပသနာဆိုတာကအနုအဖောင်မှထက်တာပေါ့လေမြင်တယ်မြင်တယ်မြင်တယ်ဟိုအတိကြီးကခန္ဓာတိုက်တာပွင့်တတ်တယ်အပေါင်းနေတယ်ကြီးကရှိပါတဲ့စိတ်တွေကဒီမုခဆိုတာမျက်စိဆိုင်ဖြစ်တော့ တဲ့တဲ့ရှိရတယ်ရောက်အောင်လည်းရှိရတယ်အဲ့ဒါလိုလုပ်ရပါတယ်ဒါရုပ်ရည်တောင်းအောင်ပဲဒီမှာအဲရှိပါများလို့ရှိရင်ခုနသောသဘိမှာပြောခဲ့တဲ့အတိုင်းရှိတော့အပေါင်းလိုက်ရှိတာပဲဒါပေမဲ့ရည်စဲကာလမှာသိရှားရလေးတွေကိုကြည့်တော့တာတရားကံမျက်စိကြည့်တာအရှင်းတင်တယ်တော့မျက်စိကကြည့်တယ်မျက်စိကောင်းတယ် မျိုးကြီးကောင်းလို့ရတာပဲဆိုတာပေါ့။ရှင်းတဲ့စိတ်နဲ့ဆက်သွယ်ပြီးတဲ့ဆက်သွယ်ရေးကိရိယာတစ်ခုပဲဆိုတာပေါ့။ဒီကနေရင်းရင်သွားတယ်ဆိုတာဒီကနေရင်းသွားဒီမျက်စိကနေရင်းရင်သွားတယ်ဆိုတာပေါ့။တစ်ခုခုအနေနဲ့သိသွားလို့ရှိရင်ဒါမျက်စိအကြည့်ဓာတ်ရုပ်ကိုပိုက်ချကြည့်ရရောက်တာပဲ။ဒီကရကမှာအဲ့ဒီအကြည့်ဓာတ်တိုက် အရှင်းတတရားလားတိုက်ခတ်ပေါ်လို့ရှိရင်အတိုက်တအနေနဲ့ပေါ့စိတ်ရှိတယ်မှာတိုက်ခတ်ပေါ်လာတယ်ဟမ်ပေါ်လာတဲ့တရားပဲပေါ်လာတဲ့ဟာကိုမြင်ရတယ်မြင်ရတယ်ဆိုမြင်အပ်တဲ့အမြင်ခံရတယ်ပေါ့လေဒါပါပဲမြင်ရတယ်ဒီတော့မြင်ကြည့်စိတ်ရဲ့ဒီတိမှုရဲ့စကြက်ပဲစစ်စားရပဲဒီလိုလည်းကြည့်ပါနေတယ် ဒါလည်းရုပ်ကိုသိတာပါပဲမျက်စိအမိပြုတ်နေရနေပြီးတော့ခုနအယောင်ဆင်းတွေကိုမြင်မြင်သွားတယ်ဒါမြင်ပြီးတဲ့စိတ်ကိုပဲဒီုံမျှလေးပဲတစ်တက်မပူဘူးစိတ်ဓာတ်လေးဓာတ်လည်းမခွဲဘူးိစ္ဆာဒုက္ခအနတ္တလည်းမခွဲဘူးဒါရုပ်ပဲဒါနာမလည်းမခွဲဘူးရုပ်ညာလေးပဲဟွန်း အဲ့ဒီသင်ပေါ်လာတဲ့အာရုံဒီဘောလေးဒီထဲမှာသူကအည်ကြီးတဲ့စိတ်ကလေးကဖြစ်စားနေတယ်။ဒီစရာရှင်းလေးဖြေရှားနေလို့ရတယ်အဲ့ဒီမှာဖြစ်စားနေတယ်ဆိုတာပေါ့လေ။ဒါတော့ဒီကြီးတဲ့စိတ်နဲ့ဒီတဲ့စိတ်ကအာရုံနဲ့ဆုံစည်းတယ်ထိတွေ့တယ်။ဒီလိုကောင်းတယ်ဒီလိုမကောင်းဘူးဆိုတာပေါ့လေ။ မြင်တွေ့မြင်ခံစားတွေလည်းပဲတစ်ခုခုတော့ပြီးသွားတာပဲဘယ်ဟာပဲကြည့်ပြီးဖြစ်စေတစ်ခုပြီးသွားလို့ရှိရင်ရုပ်တည်ရင်ရုပ်ပိုင်စားပြီးတာပေါ့နာမ်တည်ရင်နာမ်ပိုင်စားပြီးတာပေါ့တပိနဲ့ဆဲတော့ဒီစကာလမှာဖြေစားတဲ့တရားတွေတစိတ်ဆဲတော့မသိတာဘူးအာယုတစ်ခုတစိတ်ပဲအာယုခုတော့မှဒီအာယုတွေကတွားနေလို့ရှိရင်စိတ်စိတ်ကလေးရောလေ ရှိကလွန်သွားတဲ့အာရုံနဲ့အတိစိတ်နဲ့ရှိကလွန်သွားတဲ့အာရုံနဲ့အတိစိတ်နဲ့ဆိုတာတွဲတွဲတွဲပြီးတော့သွားနေတာနောက်အာရုံနဲ့နောက်အတိစိတ်တည်းပဲဆက်ဆက်ဆက်ဆက်ပဲရည်ကြီးကြောင်းလို့ရှိနေတာဒါပဲဒါရုပ်တဘာဝနဲ့တဘာဝတွေသိအောင်သူတို့ရဲ့ကျုံ့ရဲ့ပုံလေးတွေသိအောင်ဆိုပြီးတော့ဘုရားကိုလိုမြင်တော့ပေါ့လေမြင်မြင်ချင်း လှည့်ရင်းအခုလိုပြိဿာနည်းနဲ့ရှုမှတ်ရတယ်ဆိုတာဒါယောဂီရဲ့တာဝန်ပဲဆိုတာနားလည်ထားရပါတယ်ဒီနည်းနဲ့လည်းရင်းသုတ်ဆိုင်ရင်းရှိပဲနဲ့ဒါပါပဲလို့ဘာကြောင့်ဆိုတာပေါ့လေအဲဒီလိုအတွေးတွေဝင်ပြီးတော့သုတ်ဆိုင်ရင်းရှိပဲနဲ့အဲဒီအတွေးတွေကိုလက်မခံပဲနဲ့ အလုတ်ကိုအဓိကထားတဲ့ယောဂီပုဂ္ဂိုလ်မှာဆိုရင်လင်ကြီးပါအကျိုးကြီးရှိတော်တယ်ဆိုတော့ဘောလေအဲဒီနေုံလေးညာပဲစိတ်ကရက်သွားတယ်ရှိပြီတခုအဲဒီထဲမှာအင်းအားစုတွေပါသွားတယ်လေဒီလက်ထက်ကြမှာထေရှားတဲ့အခန္ဓာတိုက်ကြပွင့်တော့ ရှုပွေရာအာရုံကြီးရောက်သွားအောင်လို့အပူရင်းအားစိုက်တာပူရင်းအားစိုက်ပြီးတော့စိတ်ကအေးဆက်ဆက်ကျင်သွားဘူးနုံလေးကြာကြာဖြစ်နေတော့စိတ်လေးစိတ်ကအဲငြိမ့်လိုက်တာလည်းရှိငြိမ့်လိုက်တာလည်းရှိဘူးတက်ကြဖြက်လိုက်ပြီးတော့စိတ်လေးနှိက္ခဏလည်းရှိဘူးတရားနောက်ချက်ဖြစ်တတ်တဲ့အဲ့ဒါတွေကို အပူတပြင်းလုံးလုံးကြာကြာအားဆိုင်မှုနဲ့ခါရဲကိုအစာထုတ်ပလိုက်တယ်။အဲဒါကြီးလုံးဝပြင်တော့တာပဲ။ချိန်သားကြိုက်ပြီးတော့ဒီမှာစိတ်ကချိန်ထားပြီဆိုရင်တခြားသောစိတ်ကချိုထွက်တော့တာမရှိဘူး။ဒီလိုလည်းပေါ်တဲ့အာရုံကြီးတဲ့အောင်လို့ချိန်မပြေဘူးဆိုလို့ရှိရင်တော့စိတ်ဆိုတာပြောတော့ ရာတော်အချင်းကံကိုအောင်ကြည့်ရောက်တာပဲခုံတာကြီးမြင်ကျင်လားကြားကျင်လားနားကျင်လားစားကျင်လားဖြည့်ကျင်လားဒီအဲ့ဒီကြည့်ရောက်တာကောင်းကင်ဆွဲဟာတွေလည်းပဲဒီကြနာစားဖြည့်ကျင်လားဒါကမ္ဘာဝုဒ္ဒေခေါ်ရတာကောင်းတဲ့လူချင်းစရာစိတ်စရာအာရုံတွေရောလေစိတ်ကတိတ်ညွတ်ပြီးတော့သွားတာပေါ့ အဲ့ဒါမှပဲကြာပြီးတော့တခါတခါလည်းမကျင်တဲ့ဆရာကြီးစဉ်းစားလို့ရှိရင်သူကဖြစ်စီကျင်တာတဘာဝတ္တိဖြစ်တာတခါတခါမှလည်းပဲစိတ်ကိုအထင်ကြီးရင်မနာလိုစိတ်ကိုလုံစိတ်ကြီးရပြီးတော့သူတို့ဘာကိုဒုက္ခပေးခြင်းလားဝိသဝုတ္တခေါ်ပါတယ်အဲဒီအလွဲအချော်စိတ်အလွဲအချော်သုံးမျိုးတွေက တမျိုးမျိုးကတော့ဖြစ်နေတာပဲအများအားဖြင့်တော့ကာမပုံသားဆိုတော့ကာမဂုဏ်အာရုံပေါ်မှာပဲစိတ်ကလေးအထင်ရှိလို့အားနေပြီဆိုလို့ရှိရင်အဲ့ဒီကြီးရောက်တာအခုဒီဇက်ကာလမှာထင်ရှားတဲ့ရှုခွင့်အာရုံကြီးစီရှုမှတ်တဲ့စိတ်ကလေးတက်အောင်ချိန်ပြီးတော့အဲ့ဒီသုံးမျိုးလို့ဘာမှရှိတော့ဒါလက်တည်ပဲဟွန်း ။ဟောဒီဘုံမှာစိတ်ကလေးကပ်လာတယ်၊တရေကလေးကပ်လာတယ်။ဆွဲပြီးရပြီးတော့တည်သွားတယ်။အဲတရေလေးရှိနေတဲ့အခါမှာခန္ဓာဒီနည်းစိတ်အစဉ်ဘာဝနာစိတ်အစဉ်တွေကိုပြင်ရမှုတွေပေါ့လေကိစ္စတွေမဝင်ရအောင်စက္ခကာဝယ်ဆောက်ရှောက်ထားတယ် အဝယ်ဆောက်ဆောက်ဆောက်ဆိုတော့အဝယ်ကပိတ်ဆို့ထားတယ်ပိတ်ထားတယ်တကားပိတ်လို့ပိတ်ထားတယ်ကဝယ်ဆောက်ဆောက်ပိတ်ဆို့မှုကောင်းနေတော့ကိလေသာတွေဝင်နေတော့ကိလေသာအနှောက်အယှက်လုံးလုံးချုံချုံဖြစ်နေတာပဲတော့အဲ့ဒါတတိယဆွမ်းအားတွေပဲအဲ့ဒါတွေဖြစ်နေတယ်စိတ်စီရင်ငြမ်းမှုရအောင်သူကကာကွယ်ပိတ်ဆို့ဒါတော့လုံချုံနေတယ် လုံခြုံတယ်ဆိုလို့ရှိရင်သူတို့ရဲ့အချုပ်ချယ်ကလွတ်လပ်နေတာအဝတိလွတ်လပ်ပြီဆိုလို့ရှိရင်လောဘနဲ့လှုပ်ရှားတယ်လည်းရှိဒေါသနဲ့လှုပ်ရှားတယ်လည်းရှိရှားရှားကြီးဉာဏ်တစ်ခုခုနဲ့လှုပ်ရှားတယ်လည်းရှိငြိမ်းပြီးတော့စိုက်ကြနေတာအဲခဏိကသမားကြီးလည်းဖြစ်သွားတယ်ဘယ်လောက်ကောင်းလဲပါဟင်းညီလေးညီငယ်လက်ညှိုးမှလို့ရှိရင် အဲ့ဒီညီယုံကြလေးဆရာပါပဲဟုတ်လားရှေ့ကိုအလကားကတီလီတဲ့စိတ်ကြီးရက်သွားတယ်ဟိုမဆက်တော့ဘူးကိုရတတိသမารိပါတဲ့ဘာဝနာစိတ်ကလေးတွေကြီးရဲ့စိတ်ကြီးတွေတော့တာပါပဲအဲ့လိုဖြစ်နေလို့ရှိရင်ဒီမြင်ရဲ့လက်ရင်းမှတ်တော့ညီယုံပါပဲ အဟုသူစိတ်တွေကိလေသာစိတ်တွေဆက်ဝင်ဖြစ်ထွက်နေရပ်သွားတာတဲ့ဘာဝနာစိတ်ကြီးအစားထိုးလိုက်တော့ဘာဝနာစိတ်ကြီးပဲဖြစ်လာတာပဲမောအဲဒီလိုလေ့လာပါများရင်ခုနရှုခွေအောင်နဲ့ရှုမတဲ့စိတ်နဲ့တဲ့ပြီးတဲ့စိတ်သားစိတ်သဘောလေးဟာ အလေးချိန်ကများလာတော့ဟောအာယုံနဲ့စိတ်နဲ့ပုတ်တဲ့တုံဖြစ်ပြီးတော့ထိထိမိမိဖြစ်လာတယ်ဒီမှာကိုချိန်ပြီးတော့ပြစ်တော့ထက်ခဲထိသွားတယ်လို့ဟောတယ်ဟမ်ထိထိမိမိဖြစ်သွားတယ်ထိထိဖြစ်သွားတော့ရေရသွားတော့ကနာအလေးချိန်လည်းပဲတော့အောင်လည်းမရှိနေလည်းတဲ့ပါပြီထိထိမိမိလည်းရှိပါပြီ အဲ့ဒီခါရောမှာမြင်နေမြင်နေမှတ်တော့မျက်စိကြည်တတ်ပုံမှာရောက်သွားလို့ရှိရင်ကြည်တတ်ကြည်သွားတော့မျက်စိမြင်နိုင်တော့အောင်မျက်စိကကြည်တယ်ဆိုတော့လေတရားနေမြင်နေတယ်ဘာရုပ်ကိုကြည့်သွားတာလဲဒီကတကမှလည်းပဲအကြည့်တတ်ပုံမှာတိုက်ခိုက်ပေါ်လာတယ်မြင်ရတယ်ပေါ့လေ စကားကလည်းမြည်တည်တယ်နာကြည့်ရောက်တော့စကားကလည်းမြင်တွေ့တယ်မြင်လို့ကောင်းတယ်မကောင်းဘူးဆိုတာပေါ့လေဒီစေကာလမှာထင်ရှားတဲ့နာနဲ့ယုတ်ထင်ရှားတဲ့တစ်ခုခုမှာရောက်တော့ခုနမျက်နှာကိုခြုံပြီးတော့စိုက်ကြည့်တော့နှုတ်စီရောက်တာနှုတ်ဒီပါးရောက်တာပါးဒီဆိုခွဲခွဲပြီးတော့တည်တာတော့ဆက်လို့ဖြစ်လာတာအတိအကျဖြစ်လာတာ ချိန်ပြီးတော့မှတ်ပါများလို့ကြည့်ပြီးစီတော့တဲ့ပြီဆိုလို့ရှိရင်ဘဝရိယတတိသမารိယလည်းအားကောင်းပြီဆိုလို့ရှိရင်ကြည်လာတာပဲနာထင်ရှားပါတယ်ဓမ္မတဲ့အောင်ချိန်ပြီးတာလည်းဒါလည်းဘာဝနာပဲချိန်သားကပ်ကြည့်တာလည်းပဲဘာဝနာအရာရောက်လာတာပဲ ပြည့်စဲကာလမှာတစ်ခုအတိတော်တာလည်းဒါအတိညာပဲဓမ္မဘင်္ဂတိတော်တာပဲစာပြောလို့တိတာမဟုတ်ဆရာပြောလို့တိတာမဟုတ်စဉ်းစားတိတာမဟုတ်တကယ်ကိုတိတော်တာမြင်တော်တာပဲဆရာဒီဘာဝနာတွေပဲဆရာဒီဖြစ်အောင်ကြိုးစားနေတာပဲဘာဝနာရှင်းနေတာအတနောစန္တာနေစိတ်ကဇနေတိအပိနိဗ္ဗာန်တိတိဘာဝနာဆိုတာဟောနေတယ် အတနောမိမိဤအတနောမိဟုသောယောဂီဤသန္တာလေမြင်လေကြားလေနားလေစားလေထိလေကြည့်လေကိုယ်လေဆမ်းလေဆိုတာယုံနာဖြစ်စီကြီးပဲဒီတရားရည်ဒီစီကြောင်းကြီးဖြစ်တယ်လို့ဟောလို့စီစဉ်နေလို့စီစဉ်နေတာအဲဒါပါဠိလိုသန္တာနာခေါ်ပါတယ် ဒီယုံနာဖြစ်ခြင်းအပေါ်မှာအခုတော့မြင်ပြီးတဲ့စိတ်တိုက်တာခန္ဓာအပွင့်တာဖြစ်နေတော့ဖြစ်စီကြီးပေါ့ယုံနာကြီးဖြစ်စီကြီးပေါ့အဲမှာစိတ်တမီးရဲ့စိတ်ကိုဟုတ်လားဝိရိယပါတဲ့စိတ်ချိန်သားကြိုက်ပါတဲ့စိတ်ဆွေးမြေစွာမှတ်တဲ့စိတ်တတိပါတဲ့စိတ်တည်ငြိမ်မှုပါတဲ့စိတ်အောင်လည်းမသိရတဲ့တဲ့သွားတဲ့စိတ် တည်တည်တော်တဲ့စိတ်အတိနဲ့ရှင်သွင်းတဲ့စိတ်အဲ့ဒီစိတ်ကလေးကိုဂျနေတိမွေးပေးရတာပဲတစ်ချက်အားစိတ်မှလည်းရှိတစ်ချက်တည်ဆိုတော့မွေးပေးရတာပဲဖြစ်စီတယ်ဆိုတော့ဖြစ်အောင်လုပ်တာပေါ့လေကလေးမွေးလာတယ်လို့မွေးပေးရတာပဲစိတ်ကလေးတွေတကြီးအနှစ်စိတ်များလာလို့ရှိရင်ဒါဘောအများကြီးဖြစ်လာတော့ဒီမှာအပိဋိကတိတိ ရှိရှိဖြစ်စီတာတဲ့တဲ့တဲ့ဒါတွေအောင်နမသိတဲ့ကိုရှိမှပြီးတော့ဖြစ်စီတာတဲ့အဲဒါဘာဝနာခေါ်တာပဲအဲဒါရင်းရင်းရင်းရင်းရင်းမှလို့ရှိရင်အကျိုးကတော့ဒီကြောင့်မှပဲရှိသည့်လေကိစ္စကိလေသာဆိုတာပေါ့ ။လက်ကြီးမှတ်တော့ခုနမှတ်တယ်ထဲမှာဝိရိယပါတယ်။သတိတလည်းစပယ်လာတယ်။သတိပါတယ်။စိတ်စီညံမှုဝင်ရအောင်လို့ကာကွယ်ပိတ်ဆို့ထားတယ်။သမာဓိဖြစ်သွားတော့ဇဂတောကကိရိတာနဲ့မလှုပ်ဘူးလှုပ်ရှားတာမရှိဘူးငြိမ်းနေတယ်။မျက်နှာကောင်းတော့ကျင်လင်းကြီးရဲ့လည်းငယ်မှတ်နေတယ်။ဟွန်းဒီုံလုံးမှာပဲစိတ်ကရက်သွားတယ်။ရှေ့မတိုးဘူး။ အဲ့ဒီဉာဏ်ညာလေးကတော့အကျိုးသက်တရားတွေစိတ်ကြည့်တော့လည်းအကျိုးတရားပဲစိတ်ကံကြောင့်ဖြစ်ပေါ်လာပြီးတော့အခုစိတ်ဝိတုအာဟာရအထောက်ပံ့နဲ့မျက်စိစိတ်ကြည့်နေတာဒီရတဲ့အဆင်းကလည်းပဲကံကြောင့်ဖြစ်တဲ့စိတ်ကြောင့်ဖြစ်တဲ့အဆင်းတွေကိုလည်းဥရိယောဖြစ်တဲ့အဆင်းတွေလည်းဒါလည်းရှိပါတယ်ဒီကတော့ အဲရင်းသီးတဲ့စိတ်ကတော့အကျိုးတရားဖြစ်တဲ့သူနဲ့တွဲပြီးတော့ဖြစ်နေတဲ့ရင်းတွေးတာမြင်ခံစားတာဒါလည်းအကျိုးတရားဖြစ်တဲ့ပဲဒီရင်လည်းငင်းမလို့ရှိရင်အဲ့ဒီအကျိုးတရားတက်တက်ပါတာစိတ်ကရပ်သွားတယ်ရှေ့မဆက်တော့ဇာကလည်းဖြစ်တော့ဒေါသလည်းဖြစ်တော့သတိဉာဏ်ဝိကင်းစင်သွားတယ် ဉာဏ်ယုံသွင်မဲ့စိတ်ကရပ်ပြီးတော့အဲ့ဒီဉာဏ်ရောက်မှုတွေမဝင်လာတဲ့ဆန့်ရှင်းသွားတာကြည်လင်သွားတာဉာဏ်ရောက်မှုတွေဝင်တော့အဲ့ဒီစိတ်ကလေးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လာရင်ကြီးတာလည်းစိတ်ကလေးကကြီးတာလည်းကြီးလာပြီဆိုရင်စိတ်ကလေးကကြီးလာတာအဲကြီးလာပြီဆိုရင်အောင်လည်းမရှိနေတည့်ပြီးတော့အဲ့ဒီဘုံမှာစိုက်ကြတော့လည်းစိတ်ကကြီးလာတာပဲဟွန်း ဒီလိုပဲရက်ဆက်ဖြစ်ဖြစ်ပြီးတော့ဒီစဲကာလမှာမှတ်တော့ခုနယုတ်ဖြစ်အတိချခွဲရတယ်ဟိုစောစောပဲခွဲပြတဲ့အချိန်တစ်ခါတစ်ခါမှရုပ်ကိုမသိတော့ရုပ်ကိုသိတာတစ်ခါတစ်ခါမှနာမ်ပေါ်မှာရောက်တော့လို့ရှိရင်နာမ်ကိုသိတာတက်ကိုရင်သိတာပဲပိုက်ချသိတာပဲအောင်နမဆိုတဲ့တဲ့နေတော့သိရောက်ရောက်ခတ်ဘူး တိသွားတဲ့ရှင်းသွားပြီစိတ်ကမတိကြောက်သွားပြီအလေးရောက်တော့အမောင်ကြောက်ဆိုတာကြောက်သွားပြီအဲ့တော့ဒီမှာတက်ခွဲကြည့်လိုက်လို့ရှိရင်ရေစဲကာလမှာအခုလိုဒီရင်ရဲ့လက်ငယ်မှတ်တဲ့အတွေ့ပုရိယတတိသမာဓိစိတ်ပိုင်းဆိုင်ရာဘာဝနာအားတွေပါတော့တောင်းချမ်းတဲ့ပြုထန်တဲ့ကိစ္စတွေလည်းဖြစ်ခွင့်မရအောင် တောင်ထဲမှာဖြစ်ဖြစ်တဲ့ပြီးတော့ပုတ္တတကယ်လို့ရှိပြီးတော့ဒီမှာစိုက်ကြလို့ရှိရင်အမှန်လေးကြည့်တာအလင်းရောက်တော့အမှောင်ပြောက်ဆိုတာအတိရောက်တော့မတိကြောက်တာပဲအဝိဇ္ဇာလည်းရှိတော့အမှန်တိတော့အလွဲတိတယ်လည်းရှိတော့အမှန်တိပြီဆိုလို့ရှိရင်အလွဲတိတယ်လည်းကျင်းတာပဲ မသိလို့ရှိရင်တွေ့နိုင်တယ်ဆာလောင်နိုင်တယ်အခုတော့ကြည့်သွားတဲ့အခါကျတော့ဆာလောင်မှုတင်တာလည်းရှိတော့အဲ့ဒီခိုက်ကနေပါကောင်းတာတွေမြင်ကျင်တာကောင်းတဲ့ကောင်းတာတွေမြင်ကျင်တာရှိတော့ဘာဝနာစိတ်ပဲဖြစ်နေတာပဲအဲ့ဒါလည်းကျင်းသွားတယ်နောက်ရုပ်ရယ်နာရယ်ပြီးသွားပြီဆိုလို့ရှိရင်ဒီစိတ်ကလာမှာထင်ရှားတဲ့ တရားအစုပေါ်ပါပါလေဇီဝအတ္တဆိုတာကလည်းအသက်ရှင်နေတဲ့အကောင်ကြီးအစွဲကကြည့်တော့တကယ်ရှိဖို့အရှိတိုင်းကြည့်ပြီလေရုပ်ရည်နာရင်ကြည့်ပါပြီဆိုတော့အကြည့်အပေါ်မရှိတော့အပေါ်လည်းမမြင်တော့ရှင်းသွားပြီအဲတော့အတ္တတိတိလက္ခဏာတိတိအစွဲလည်းမရှိတော့နာမည်ရှိစားတယ်ငန်းငန်းတဲ့လူချင်းတဲ့လောဘလည်းမရှိမရှိတယ်လို့အဲ့ဒီအစွဲလည်းကျင်းသွားတယ် အတိရောက်တော့မတိအဝိဇ္ဇာကြောက်တယ်ဖြစ်ခွင့်မရဆာလောမှုတဏတောင်းတတဲ့တဏလည်းကျင်းသွားတယ်ပြီးတော့ငံငံတဲ့ဒုက္ခနဲ့ဥပါဒဏ်နဲ့အာကောင်းတဲ့တဏလည်းကျင်းသွားလောဘလည်းကျင်းသွားတယ်ယုံနာတိသွားတော့ပုဂ္ဂိုလ်တ attva အစွဲခုနဇီဝတဆိုလည်းကျင်းသွားတယ်ဒီနည်းနဲ့ပဲခိတိတာတွေကျင်းသွားတာတဲ့အဲဒီကြောင့် ဒီထဲမှာပဲရှိသိတယ်ဆိုဟမ်ဒီစင်ကြည့်ပြီးသားတော့ဒါပေါ့ဒီထဲမှာပဲရှိသိတယ်ကြည့်ရင်လာရောက်တာဆိုတော့လာရောက်ပြီးတော့လေဒီအဲ့ဒါလေးကုန်လုံးကျင်းသွားတာအဲ့ဒါလည်းကြီးအမျက်ထွက်လာတာပဲဒီထဲမှာဓာတ်ခွဲကြည့်ရင်ဒီအရိယာမရှိဘူး ရှေ့ရိုးပါသွားပါတယ်။ပပုံကတော့ခန္ဓာမြေတဲ့ကာလမှာကြည့်ကြရယုံနာတရားတွေပေါ့ဒီကြည့်ဖို့ရယုံနာတရားတွေကြည့်ဖို့ရအားစိတ်ကိုယ်ကြီးအားစိတ်တာအဲဒီခိုက်တော်မှာရှိနေတဲ့ယုံစုနာစုတွေပေါ်မှာရှိမတဲ့စိတ်ကလေးရောက်သွားအောင်တွန်းအားပေးတာ။ ပုံမှန်တွန်းအားပေးတာအဲ့ဒါသမာယောမမကြီးခေါ်တယ်သူကြောင့်ကိလေသာလက်မခံပယ်လာတာကိလေသာတွေဖြစ်ခွင့်မရဘူးကုသိုလ်တွေတော့ဖြစ်ခွင့်ရတယ်တတိကစိတ်ချင်းညံ့မှုရအောင်ကာကွယ်ပိတ်ဆို့ရလုံခြုံတယ်သမာဓိကလောဘဒေါသတွေအဲ့ဒီခိုက်တာမှာ လှုပ်ရှားမှုရှိပဲနဲ့ငြိမ်းနေအဲ့ဒီကုံမျိုးကိုသမာဓိခန္ဓာသမာဓိသာသနာလို့ခေါ်ပါတယ်သူဖြစ်နေလို့ရှိရင်ပရိယုခဏကိဋ္တာတွေဖြစ်ခွင့်မရဘူးဒီဝတ်နေသိတဲ့ဆန့်ကျင်နေအဲ့ဒါလည်းငင်းရိုးပဲဒီကောလည်းပဲချင်းချင်းပြီးတော့မှတ်နေတော့နောက်အာယုံနဲ့ထိမိပြီး တဲ့ရတာလေကြည့်တယ်ဆိုရတဲ့လိုပဲစိတ်ကလေးလည်းဒီမှာစိုက်ကြသွားတယ်ဒီမှာလေးလည်းချက်တိတိကြီးရမှန်ကန်စွာတဲ့တာပဲတော့ချိန်ပြီးတာတိတာလည်းမှန်ကန်စွာတိတာပဲအဲ့ဒါပညာခန္ဓာပညာသိက္ခာခေါ်ပါတယ်သူဖြစ်တဲ့ခိုက်တံမှာပိုင်ရစွာရှိတဲ့အာရုံမှာ ကိလေသာမျိုးအနုတ္တိယကိလေသာမျိုးပြတ်သွားတယ်ခြေပိုင်းခြေပိုင်းကြည့်ပါလို့ရှိရင်အဲ့ဒီသမာဓိမဂ်ကြီး၃ပါးနဲ့ပညာမဂ်ကြီး၂ပါးဟာအချိုးကျပါနေရဲ့သမောဇသမောနသမာအကြည့်ဝခေါ်တဲ့မှန်စွာကြောခြင်းမှန်စွာလုပ်ခြင်း အားလုံးအတဘောဆုံးရှိကြအတဘောဆုံးမှရဆိုပါဒီခိုက်တံမှာကဣန္ဒြေဆောက်ကြီးမှုရရှိပြီးတော့ကျူးလွန်တဲ့ဝတ္တိဝိသိကမဒီလာတွေကိုရှောင်ကျင်းတဲ့ဝိသိဒီလာမဖြစ်ပေမဲ့လို့ဣန္ဒြေဆောင်ကြည့်မှုတုံလို့ရှိရင်လည်း မကျွလွန်ဘူးဆိုတော့ထိမ့်မယ်ဆိုတဲ့စေတနာလေးတွေကပါနေတော့အဲဒီထိမ့်သိမ်းမှုဒီလနဲ့စေတနာဟာဒီလအဲ့ဒါတွေပါနေတယ်အဲဒီဒီလ၃မျိုးနဲ့ရှုတိုင်းမှာပါနေတယ်ဒီလမကင်၃ရက်အဲတဝါဒီမကင်၃ရက်နဲ့ဒီညာမကင်၂ရက်ပေါင်းစပ်လိုက်တော့ အထေကြီးကမေဃနိဗ္ဗာန်သွားရလမ်းကြောင်းကြီးပွင့်ထွက်သွားပြီအဲဒီလိုမျိုးဒီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်တွေစစ်တိုက်ဖြစ်နေပြီဆိုရင်အဲဒီဖြစ်တဲ့အခိုက်အတန့်မှာကိုမှုနှုတ်ကိုလည်းစီကျဲတယ်ဒီစီကျဲတာဒါထက်တန်းရောက်တာပဲအောက်တန်းမကြောက်ဘူး ဝိရိယတတိသမာဓိဖြစ်နေတော့စိတ်ရည်စိတ်ထားရည်စင်ကြယ်တယ်စိတ်ထားရည်ရည်မြတ်တယ်အတိညာဉ်ကြီးဖြစ်သွားပြီဆိုလို့ရှိရင်တိတ်ကိုစင်ကြယ်သွားပြီးတော့တိတ်ကိုရည်မြတ်သွားတာပဲအဲဒါအရိယလို့ခေါ်ပါတယ်ဒီအခိုက်အတန့်လေးခရီးအရိယပေါ့လေအရိယဆိုတာဖြူစင်တန်ရှင်းတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဒီပိုင်အောက်တန်းကြပြီမလို့ဖြူစင်တန်ရှင်းလို့ရှိရင်ရည်မြတ်တယ်ဒါကြောင့်အရိယောတိ ပရိသုတ်တော်ဥတ္တမောဝါလို့ကျမ်းဂန်ကြီးအဖွင့်လာတယ်။ဖြူစင်မြင့်မြတ်တဲ့လမ်းကြောင်းကြီးတဲ့ပွင့်ထွက်လာပြီ။အဲဒီလမ်းကြောင်းကြီးတိုင်းဆက်လျှောက်လိုက်သွားလို့ရှိရင်သမဒုက္ခကိယခံပြီးဆိုတာပေါ့လေ။ကိလေသာဆင်းရဲဝဆင်းရဲဒါတွေကင်းဖို့တော့သိကြတာပေါ့။အဲဒါတော့နောက်ဘက်ကကျမ်းမှာဆက်ပြောမယ်။ ဒီနေ့တော့ဒီနေ့ကြည့်ကြတာမဟုတ်ဒါပဲရကြအောင်လို့သာ